မန်စစ်တီ7ပါးရှင်းချုပ်ပြီးတော့ဆုံးသတ်ဟောခဲ့ပါတယ်အဲဒီမန်စစ်တီ7ပါးကိုနန္နာအဆုရောဤနာတိစိတ္တဝဝလတိစုခံလို့သံဃာများပြထားတယ်မရေရဲတဲ့ပုဂ္ဂိုလ်ဟာတတိကြောင်တဲ့ပုဂ္ဂိုလ်ဟာအဲဒီမှာစိတ္တိ10ပါးကိုမအောင်နိုင်ဘူးတဲ့ရဲရဲတဲ့ပုဂ္ဂိုလ်သာ အောင်နိုင်ပြီးတော့ချမ်းသာရနိုင်တယ်ဆိုတာပေါ့လေအိမ်ချရရှိပါတယ်အိမ်ချတာကချမ်းသာတယ်ဆိုတာအဲဒီနေ့ဆက်လက်ပြီးတော့ပြောပါမယ်ချမ်းသာရတယ်ဆိုတော့និဝရဏတရားတွေကိဝိစေရသွားရင်ဝိဝေကစ္စဒုက္ခစာပထမဆုံးစရထောက်တနည်းဆံကြောင်းနေပြောတဲ့အခါပါသွားပါတယ်နောက်ဒုတိယစာရောက်တဲ့အခါကျတော့သမာဓိသမာဓိကြသုခဆိုတာပါလေ စိတ်တည်ငြိမ်မှုအားကောင်းလာလို့ဖြစ်ပေါ်တဲ့ချမ်းသာနောက်တတိယဇာရောက်တဲ့အခါကျတော့အပိတိကျသုခတိတိမပါပဲနဲ့ဒုက္ခဥပ္ပခါနဲ့ချမ်းသာတာနောက်သုဒ္ဓဇာရောက်သွားတဲ့အခါကျတော့ဥပ္ပခါပါရိသုတ်တိကျသုခဆိုတာပါဥပ္ပခါရောက်တည်ငြိမ်တဲ့အဲငြိမ်သက်တဲ့ဥပ္ပခါသဘောကြောင့်ဖြစ်ပေါ်တဲ့ချမ်းသာပါပဲစိတ်ချမ်းသာတွေသံချမ်းသာတွေပါပဲ အဲ့ဒီဇန်ချမ်းသာတွေကိုစကားတစ်လုံးနဲ့ပေါင်းပြောလိုက်ရင်နိခမစုခဆိုတာပါနိခမနဲ့စုခအရင်ရမယ်အဲ့ဒီနိခမစုခတစ်ဆင့်နောက်နိဗ္ဗာန်ချမ်းသာဆိုတာတွေ့တော့မှာပါပဲဒီနိဗ္ဗာန်ချမ်းသာအထီးရနိုင်တယ်လို့ဒီလိုဆိုလိုပါတယ်ဒီနိဗ္ဗာန်ချမ်းသာအကြောင်းဒီနေ့ပြောပါမယ်အဲ့ဒီနိဗ္ဗာန်တရားကိုတချို့က ရုပ်ဝိစေစရုပ်ထုနောင်စေစနာထုလို့ဒီလိုလဲယူဆကြပါတယ်တချို့ကလည်းပဲခန္ဓာကိုယ်ရဲ့မှာအနှစ်အမရိအနေအားဖြင့်ခိုင်မြဲတဲ့နိစ္စတရားလို့ဒီလိုလည်းပဲယူဆကြပါတယ်အဲဒီယုံနာတရားတွေချုပ်ပြတ်သွားတဲ့အခါမှာအဲဒီအနှစ်အမရိအနေနဲ့ပေါ့လေအဖတ်တင်ပြီးတော့ကြားနေခဲ့တဲ့ အဲတည်ရှိနေတဲ့သဘောကိုပဲနိဗ္ဗာန်လို့ဒီလိုယူဆတာတချို့ကလည်းပဲနိဗ္ဗာန်မှာယုံနာကမရှိတော့ဝိရိဒသုခခေါ်တဲ့ခံစား권မရှိမရလို့ရှိရင်အပေမှာချမ်းသာဖြစ်နိုင်ပါမလဲလို့ဒီလိုလည်းပဲယုံမှတ်တာတွေကတင်းလင်းနေပေါ့လေဒီမှာယူဆကြတာလည်းရှိပါတယ် အခုပြောခဲ့တဲ့ပုဂ္ဂိုလ်တွေဟာမိမိတို့ထင်ရမြင်ရပေါ့လေပြောလဲပြောကြပါတယ်စာဥစာသားတွေလည်းရေးတတ်ရေးကြပါတယ်အမှန်ကတော့တဇလူကုသအာယုံရဲ့အကြောင်းကိုအဲ့ဒီအာယုံရရှိမှုတဲ့ပုဂ္ဂိုလ်ကပဲပိုင်ပိုင်နိုင်နိုင်တည်မြဲနိုင်ရရှိပါတယ်ဒါလိုပဲနိဗ္ဗာန်ရဲ့အကြောင်းကိုလည်းနိဗ္ဗာန်ကိုရပြည့်တဲ့အရိယပုဂ္ဂိုလ်များကပိုင်နိုင်စွာပေါ့လေတည်မြဲနိုင်ပါတယ် ယခုခေတ်တာမန်ပုဂ္ဂိုလ်တွေအတွေးအမြင်တွေကတော့လေးနဲ့တဲ့နိဗ္ဗာန်ကိုအမှန်ဖြစ်ပြီးနီးနီးမသိနိုင်ပါဘူး။ဒါပေမဲ့လို့ကျမ်းဂန်လာတာရကယုတ်တိကိုချိန်ဆပြီးတော့ဘုန်းကြီးတို့ညာအမြင်နဲ့ဗောလေနည်းနည်းရှင်းပြလို့ရှိရင်နိဗ္ဗာန်ရဲ့အကြောင်းကိုနည်းနည်းတော့ရိပ်စားမိပါလိမ့်မယ်။တရားပိုင်ပိုင်နည်းနည်းအတုဒ္ဒတဲ့ပုဂ္ဂိုလ်တွေကတော့လည်းပဲနိဗ္ဗာန်အကြောင်းတော့ကောင်းကောင်းသိပါလိမ့်မယ်။ ခုနပုထေယကိုပြောကြတဲ့ပုဂ္ဂိုလ်တွေထဲမှာနိဗ္ဗာန်ယုတ်ဝိတေသနာဝိတေသဒီလိုပြောပါတယ်အမှန်ကတော့အဲ့ဒါလည်းမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့နိဗ္ဗာန်ဟာစိတ်တစိတ္တိကရူပနိဗ္ဗာန်ဆိုတာပေါ့ပရမတ္တတရား၄ပါးရှိပါတယ်မြင်မောက်သိနိုင်တဲ့ပရမတ္တတရား၄ပါးအဲ့ဒီပရမတ္တတရား၄ပါးတွေက စိတ်စေတသိက်ရုပ်ခေါ်တဲ့ပရမတ္ထ၃ပါးမှတိကျဖြစ်ပါတယ်တိကျပရမတရားပါဒါကြောင့်ယုံနာသင်္ကာရနဲ့လုံးဝဆက်သွယ်ခြင်းမရှိပါဘူးဒီတော့ယုံဝိတ္တကနာဝိတ္တလည်းပဲမဟုတ်နိုင်ပါဘူးဒါတော့ယုံနာနေချုပ်ပြောက်တဲ့အခါကိုယ်တွင်းမှာအနှစ်အမရီအနေနဲ့ဒီနေတဲ့သဘောဟာနိဗ္ဗာန်လို့ဒီလိုယူဆပြီးတော့ပြောဆိုတာအမှန်ကတော့အဲ့ဒါလည်းမဟုတ်ပါဘူး ။ဘာဖြစ်လို့လဲဆိုတော့အဘိဓမ္မာပါဠိတော်များမှာအကြတအတွင်တရားမဟိတအပြင်တရားလို့ဒီလိုနှမျိုးခွဲပြီးတော့ပြရပါမဟိတဓမ္မာလို့အပြင်တရားလို့ဒီလိုဟောကြားထားတဲ့အတွက်ဗိဓတရားများသူဗိဓတရားတွေမှာပါဝင်နေပါတယ်။ဒါကြောင့်ခန္ဓာကိုယ်အတွင်းမှာအနှစ်အမရီအဖြစ်ဖြင့်တည်နေတဲ့ဓာတ်တစ်မျိုးလည်းမဟုတ်ဘူးဆိုတာရှင်းပါတယ် ဒီတော့နိဗ္ဗာန်ဟာပုဂ္ဂိုလ်တ attva လိုခံစားတတ်တဲ့တရားမျိုးလည်းမဟုတ်ပါဘူးရူပတ္တအစရှိတဲ့ကာမဂုဏ်အာယုလိုခံစားအခံစားခံရတဲ့တရားမျိုးလည်းမဟုတ်ပါဘူးမဟုတ်တဲ့အတွက်နိဗ္ဗာန်မှာဝိရိယဒုက္ခဆိုတာပေါ့လေအရှင်းမရှိနိုင်ပါဘူးအဲဒီဝိရိယဒုက္ခထဲမှာလည်းပဲမပါနိုင်ပါဘူး ဒါပေမဲ့လို့ဝိရိတဒုက္ခရဲ့အစဘုံမြတ်စွာတာလွန်ကောင်းတဲ့အဝိရိတဒုက္ခခေါ်တဲ့တတိဒုက္ခဆိုတာတော့တကယ်မှန်ပါတယ်အဲဒီဝိရိယဒုက္ခနဲ့တတိဒုက္ခအဝိရိယဒုက္ခကိုလည်းတတိဒုက္ခဒီကြောင့်လည်းစပြီးတော့အခုမှအငင်းပွားကြတာမဟုတ်ပါဘူးငင်းကုန်ကြတာမဟုတ်ပါဘူးဆရာလက်ထက်တော့ကာလရေက ညှိခုန်မှုလေးတွေရှိခဲ့ပါတယ်။အဲဒီအကြောင်းအရာလေးတော့ဘုရားလက်ထက်ကစัจကြောင်းလေးနဲ့ဆက်နွယ်ပြီးတော့ဘုန်းကြီးကရှင်းပြပါမယ်။အဲဒီဇိနိယဌာနနိဗ္ဗာန်နဲ့ပတ်သက်ပြီးတော့ပြောဆိုဇိနိယဌာနကတော့ဇူရိကျောင်းရာဇကျူမြို့အလန္တကနိဝပခေါ်တဲ့ဝိလုဝကျောင်းပါပဲ။နိဗ္ဗာန်ကျောင်းကိုစတင်ပြီးတော့ ပြောကြတဲ့ပုဂ္ဂိုလ်ကတော့ရှင်သာရိပုတ္တရာကုလိုမြတ်ကြီးပါပဲအဲဒီနိဗ္ဗာန်အကြောင်းအရာနဲ့သတ်တဲ့တရားကိုနာကြတဲ့ပုဂ္ဂိုလ်တွေကတော့ယဟန်နေပါပဲယဟန်ပိဋကလူပိဋကတွေလည်းပဲပါပါလိမ့်မယ်အဲဒီယဟန်ပိဋကတွေကမကျေနပ်လို့ထပြီးတော့သောရကတက်တဲ့ပုဂ္ဂိုလ်ကတော့ဥဒ္ဒါကြီးတဲ့အဲဒီဥဒ္ဒါကြီးကိုတော်ကြီးကထပြီးတော့ပြောပါတယ် အဲသာရိပုတ္တရာကသုခမိတာအာဟုသောနိဗ္ဗာန်သုခမိတာအာဟုသောနိဗ္ဗာန်ငါရှင်တို့ဟောဒီနိဗ္ဗာန်ဟာချမ်းသာတယ်နော်ငါရှင်တို့ဟောဒီနိဗ္ဗာန်ချမ်းသာတယ်နော်ဆိုတာပေါ့လေခွန်းဆက်နှခွန်းဆက်ပေါ့လေအာမေတိတ်အနေနဲ့ရဟန်းတော်တွေကိုတရားစပြုပြီးတော့ဟောပါတယ်အဲဒီလို တရားစပြုလိုက်တဲ့အခါတရားနာပိကတဲ့ကဥဒ္ဒယီခေါ်တဲ့ယဟန်တစ်ပါးကထပြီးတော့ကိမ္ပနိထအာဟုသောသာရိပုတ္တသုခံယတိထနတ္တိဝိရိတံတဲ့ငါရှင်သာရိပုတ္တရာတဲ့အဲ့ဒီနိဗ္ဗာန်မှာခံစားမှုခံစားမှုဝိရိတမရှိဘူးတဲ့ တကယ်လို့မရှိဘူးဆိုလို့ရှိရင်ချမ်းသာဟာဘယ်မှာတော့တဲ့ချမ်းသာဖြစ်နိုင်ပါမလားပေါ့ဒီလိုဆိုတယ်ဒီသာရိပုတ္တရာကိုလိုမြတ်ကြီးကလွယ်လွယ်ပဲပြန်ပြီးတော့ဖြေလိုက်ပါတယ်အဲ့ဒီခံစားမှုမရှိခြင်းဒီပင်လည်းနိဗ္ဗာန်ချမ်းသာပဲငါရှင်တဲ့ဒီလိုပြန်ဖြေပါတယ်ဒီသာရိပုတ္တရာကိုလိုမြတ်ကြီးဖြေတာကတော့ကျင်းကျင်းလေးပဲ သူကပဟေလီတက္ကထာလဲဆန်တယ်ဒီတော့ဘုန်းကြီးတို့ပြိတ္တာပဲလေယူဆမလဲခံစားမှုမရှိခြင်းဒီပဲလေရင်ချမ်းသာပဲတဲ့ဖြေရဟုတ်တယ်အချိန်မရတော့ဘုန်းကြီးလည်းပဲအချိန်ပေးရမှာပါလေအဲ့ဒီအချိန်မပေးခင်ရှင်ဥစွာဝိဒိတဒုက္ခအကြောင်းလေးနည်းနည်းပြောပြစီအောင် နောက်လည်းပဲအကျက်ချက်ပြီးတော့သူဆရာခန်းရောက်တဲ့ခါကျတော့ပြောပါဦးမယ်နီးလေးကြည့်ရအောင်လို့ခံစားမှုဆိုတဲ့ဝိရိတတုခဟာခံစားခံစားပြီးတော့ကုန်းကုန်းကုန်းကုန်းသွားတယ်အဲဒီလိုကုန်းသွားတဲ့အတွေ့အတိအတိရအောင်လို့စူစောင်းရှာဖွေရတာဟာတက်တာရလားဆိုတာပေါ့လေအဲဒါစဉ်းစားဖို့ပါပဲပြီးတော့အတိအတိရအောင်လို့ထူထောင်ရတဲ့ဒုက္ခဟာ ခဏလေးခံစားရတဲ့ဒုက္ခနဲ့ရှင်းကြည့်လိုက်လို့ရှိရင်အစမတန်ပေါ့လေအမှန်ဆင်းရဲတယ်ဆိုတာအကျဉ်းစားတွေ့ကြည့်ဖို့ပါပဲအဲဒီဒုက္ခနဲ့ထူထောင်ပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဒုက္ခလေးနဲ့မတင်းနေနိုင်ကြလို့တချို့အပူမိုးပေါ့လေကျွေးတွေယူပြီးတော့မတရားခံစားမှုတွေဖြစ်ကြတဲ့ပုဂ္ဂိုလ်တွေတွေ့ကြည့်ပါနောက်ဘဝမှာ အဲ့ဒီမတရားကျွေးတွေဆက်ရမှာတော့ဒါတော့မမြင်ရသေးလို့ထားပါတော့လေဒီခုမျက်မှောက်ဘဝမှာပဲတခဏလေးအဲ့ဒီဝိတိတဒုက္ခလေးနဲ့ပြီးတော့မတရားလုပ်တဲ့အတွက်မတရားမှုတွေကပေါ်ပေါက်တော့ဆင်းရဲဒုက္ခတွေရောက်ကြတာတွေတွေ့ကြည့်သမှာဘယ်လိုဝမ်းနည်းစရာကောင်းလဲဆိုတာတွေ့ကြည့်ပါအဲဒီလိုခံစားမှုဒုက္ခနဲ့မရောတဲ့သတိဒုက္ခသဘောဟာ ယုံနာတရားတွေချုပ်ငြိပြီးပြင်းမြငြိမ်းချမ်းခြင်းသဘောပါပဲဒီစကားအရဆိုလို့ရှိရင်ဒီရဲကချမ်းသာနှမျိုးပေါ်ထွက်လာပါပြီအဲဒီချမ်းသာနှမျိုးဆိုတာတိဝိဒိတသုခတစ်မျိုးနဲ့နှစ်အဝိဒိတသုခခေါ်တဲ့သံတိသုခဆိုတာနှမျိုးပေါ်ထွက်လာတယ်ဝိဒိတသုခဆိုတာအာယုကောင်း6ပါးနဲ့တွေ့ထိရရှိတဲ့ချမ်းသာမျိုးကိုဝိဒိတသုခလို့ခေါ်ပါတယ် အဝိဒိတဒုက္ခဆိုတာအဝိဒိတခေါ်တဲ့တဏှိဒုက္ခဆိုတာကတော့အာယုံနဲ့မထိတွေ့ရဘဲနဲ့ငြိမ်းချမ်းတဲ့ချမ်းသာကိုပြောပါတယ်အဲ့ဒီဝိဒိတဒုက္ခကိုအထင်ကြီးနေတဲ့ပုဂ္ဂိုလ်များကတော့နိဗ္ဗာန်မှာခံစားမှုမရှိတော့နိဗ္ဗာန်ကိုမကြိုက်နိုင်ဘူးနိဗ္ဗာန်ချမ်းသာကိုဘာဖြစ်လို့လဲဆိုတော့အခုအမြင်ကောင်းလေးတွေမြင်ပြီးတော့ချမ်းသာမှုဆိုတာဟာ မျက်စိရုပ်ရှိမှမြင်စရာအသိဉာဏ်ကလည်းရှိပါမှမြင်သိတဲ့နာတရားလေးတွေလည်းရှိပါမှဒါမှမြင်ကောင်းချမ်းသာဆိုတာဝိရိယဒုက္ခလေးပေါ်ထွက်လာတာပြီးတော့နိဗ္ဗာန်မှာမျက်စိရုပ်တယ်လည်းမရှိဘူးမြင်စရာအသိဉာဏ်တာယာစရာဒါလည်းမရှိဘူးမြင်သိတဲ့သဘောလည်းမရှိရုပ်နဲ့နေချုပ်နေတယ်ဆိုတော့ခုနမြင်ကောင်းချမ်းသာဝိရိယဒုက္ခမရှိမရှိတော့ဓမ္မ မလုပ်ကြလဲတဲ့ဒီနိဗ္ဗာန်ဟာချမ်းသာမချမ်းသာပဲဆိုတာပေါ့နော်ဒါဥဒ္ဒယမထေရကြီးကအဲ့ဒါကိုစဉ်းစားပြီးတော့သူကကန့်ကွက်တာတို့တူရဲ့ပါချွေးတဲ့တန်လေးတွေနားထောင်ပြီးတော့ဝိရိဒဒုက္ခဘောဒီကြားချမ်းသာလေးကြိုက်နေတဲ့ပုဂ္ဂိုလ်များလည်းနိဗ္ဗာန်မှာနာယုံမရှိအတာယုံမရှိကြားသိတဲ့နန္တရားမရှိဆိုတော့ဒီကြားသိချမ်းသာလေးဒီဆုံးရှုံးသွားတာอืม ခံစားမှုရှိဘူးဆိုတော့ဘာလို့ဆရာလဲချမ်းသာသိတဲ့နဲ့နာလေးကြီးဖြူချက်ပြီးတော့ချမ်းသာမှုကြီးတဲ့ပုဂ္ဂိုလ်ကလည်းပဲနိဗ္ဗာန်မှာနှောင်းမရှိအနတ်အဲဖြူစရာအနတ်မရှိဖြူတည်တဲ့စိတ်လည်းမရှိဆိုတော့ယုံနာလေးချုပ်နေတယ်အဲ့ဒီမှုကျင်တဲ့နာလေးကြီးဖြူပြီးတော့ချမ်းသာတွေကြောက်သွားတာအရသာကြိုက်တဲ့ပုဂ္ဂိုလ်များကလည်းနိဗ္ဗာန်မှာစာရုံမရှိအရသာရုံမရှိအရသာတည်တဲ့စိတ်မရှိယုံနာလေးအကုန်လုံးချုပ်နေတယ်အထီးအတွေ့ကြိုက်နေတဲ့ပုဂ္ဂိုလ်များကလည်းပဲယုံနာမှာ ကိုကာယပဒါရခေါ်တဲ့ကိုကြည့်ရုံမရှိတွေ့ထိရတဲ့ကောတဘာယုံမရှိတွေ့ထိသိတာလည်းမရှိမရှိတော့တော့အတွေ့အထိလေးတွေပေါ့အမှန်တရားကြီးညဉ့်ညံ့တဲ့အရာလေးတွေထိတွေ့တာလူလူချင်းထိတွေ့တာပါဒီချမ်းသာလေးတွေမရှိဘူးပေါ့ခံစားမှုမရှိဘူးခံစားမှုမရှိလို့ရှိရင်ဘာလို့ဆရာလဲဒီချမ်းသာတာဘာကောင်းမှလဲလို့ဆိုလိုတာအထူးအဖြင့်အလှကြိုက်တဲ့အမျိုးသမီးများဆိုရင်နိဗ္ဗာန်မှာကအလှပြင်စရာပစ္စည်းတွေပါမရှိဘူး ပေါင်တာတို့ဒီမွှေးတို့ဘာလို့ဘာမှမရှိဘူးမှန်လို့ဘာလို့လည်းဘာမရှိဘူးအလှပြဖို့လည်းပဲမရှိဘူးဒီတော့နိဗ္ဗာန်ရောက်သွားလို့ရှိရင်တော့ငါအလှပြရမှာမဟုတ်ဘူးအလှပြမှသူချမ်းသာနေတာဖြစ်တော့ဒီချမ်းသာတော့ငါထုံးတော့မှာပဲဆိုပြီးတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးကလည်းပဲနိဗ္ဗာန်ခံစားမှုရှိတော့ဘာလို့ဆရာလဲလို့ဒီလိုတွေးပါပဲတချို့အလုပ်ဒီပါလေးပြင်ပြင်ပန်းပန်းလုပ်ပြီးတော့အနားယူတဲ့အခါတက္ကနစ်တို့ဘာလို့တွားတဲ့အခါပြောတာပဲဒါတော့ ဖော်ပေါင်းနေတဲ့ပျော်ကြီးထွက်ပြီးတော့ရေကူးတာတို့ဘာတို့ကစားတာတို့ဆိုတာပေါ့အဲ့ဒီလိုဟာတွေရှိပြီးတော့ချမ်းသာလူချင်းတဲ့ပုဂ္ဂိုလ်များနိဗ္ဗာန်မှာအဲ့ဒါတွေဘာမှမရှိဘူးဘာမှမရှိဘူးဆိုတော့သူတို့ကြိုက်တဲ့ဟာတွေမရှိတော့နိဗ္ဗာန်ဘာလို့ဆရာလဲလို့ဒီလိုလဲတွေးရတယ်တွေးပါပဲဘုရားတို့ဒီဌာနကတော့မှတချို့ချို့သွားတယ်ကောင်ကြားနေပါတယ်ဒါပေမဲ့ယောဂီတွေကတော့မဟုတ်ပါဘူးဒါတော့နိဗ္ဗာန်ရုပ်နာနေချုပ်သွားတယ်ဆိုတော့ ကျုံးလန်ကြီးချုပ်သွားရင်ဒါသေးတာပဲအသေးကြီးတွေတော့တာမန်သေးတာမဟုတ်အသေးကြီးတွေသွားတာပဲအသေးကြီးတွေသွားလို့ရှိရင်တော့ကိုယ်လိုရှိတဲ့ဟာတွေကြီးမြင်ကြနိုင်ရဆက်ထိရမှာမဟုတ်ဘူးတကယ်ချမ်းသာပြီးတော့ဆုံးရှုံးသွားပြီဆိုပြီးတော့ချုပ်ပုဂ္ဂိုလ်ကနိဗ္ဗာန်ကြောက်တယ်တချို့ကလည်းပဲနိဗ္ဗာန်ဆိုတာမရှိဘူးအလကားပဲအိမ်မက်ဆန်းဆန်းပြောတာဟာဒီလိုလည်းပဲဇုံညင်းတာလေဇုံညင်းတာလည်းရှိပါတယ် ဝိရိဒဒုက္ခသာတကယ်ချမ်းသာပြီးတော့အာယုံနဲ့မထိတွေ့ရဘဲနဲ့ငြင်းချမ်းတဲ့ချမ်းသာဟာဝိရိဒဒုက္ခတော့မကောဘူးဆိုတာပေါ့လေအဲ့ဒီလိုရင်းပြီးတဲ့ပုံကိုယ်တွေကိုဘုန်းကြီးကလောကီနည်းလေးနဲ့အဲ့နဲ့ပြောပါမယ်လောကီအာယုံကာမဂုဏ်တွေပြည့်စုံတဲ့တတိယတယောက်ရှိတယ်ဆိုကြပါစို့အဲ့ဒီတတိယကြီးဟာသူ့အိယာပေါ်မှာအာရပါရနှစ်နှစ်ဆက်ဆက်အိပ်ကျော်နေတယ် အဲ့ဒီခါမှာလောကီအာယုကာမဂုဏ်တွေသူ့မှာမရှိပါဘူးနိနိချိုက်ချိုက်နေတဲ့ခါရဲ့ဓမ္မอืมအိပ်ကျော်နေတာတွေ့ရပါမှာအဲ့ဒီလောကီအာယုကာမဂုဏ်တွေကိုပြင်ဆင်ပြီးတော့အိမ်လူအိမ်သားတွေကပေါ့လေသူနိုးလာတဲ့အခါမှာစားရအောင်ဆိုပြီးတော့ပေါ့လေအသင့်ရှိနေပါတယ်ဟိုပုဂ္ဂိုလ်ကြီးကလည်းပဲသူ့ရပေါ်မှာနိနိချိုက်ချိုက်နဲ့အိပ်ကျော်လို့ရှိနေတယ် တရားဥကသွားပြီးတော့လှိုးလိုက်လို့ရှိရင်ပြုံးပြုံးလေးနဲ့ခုနလောကီယကာမဂုဏ်လေးထားပြီးတော့သုံးဆောင်မလားအဲ့ဒီဖြစ်ရမလားဆိုပြီးတော့ချိန်ဝမလားဆိုတာပေါ့ဒီပြိဋ္ဌာစဉ်းစားကြည့်ပေါ့အဲ့ဒီပုဂ္ဂိုလ်ကြီးရဲ့နေရာမှာကိုယ်ကနေကြည့်ပေါ့စဉ်းစားကြည့်ကြပါအဲ့ဒီပုဂ္ဂိုလ်ကြီးအိပ်ပျော်နေတော့မှခံစားမှုဣဒာထင်ရှားတဲ့ခံစားမှုဆိုတာအရှင်းမရှိပါဘူး ဘလောက်ပဲသူခန်းထဲမှာဘုကျင်နေအနတ်နေရှိနေမှလို့မနာပါဘူးရှုကင်းနေလည်းပဲခန်းထဲမှာရှိနေမယ်ဒါကြီးမြင်ပြီးတော့ချမ်းသာတာမရှိပါဘူးဒါချွေးတဲ့အတန်လည်းပဲမရှိပါဘူးစားတာတောက်တာမရှိတာတော့သိချင်ရှားပါတယ်ဘလောက်ပဲအိစိတ်ငြိမ်များတဲ့အိယာဘုံမှာအိမ်နေရပါမယ်လို့ဒီအိယာတိတ်ချမ်းသာတာပဲဆိုတာဒါလည်းသူ့သူ့မှာမသိပါဘူးဒါတော့တိတာထင်ရှားတဲ့ခံစားမှုဆိုတာသူ့မှာအရှင်းမရှိဘူးဆိုတာသိကြတယ် အဲ့ဒါလိုခံစားမှုအာမပါတဲ့အိပ်ပျော်နေတဲ့ချမ်းသာကိုပဲတကယ်ခံစားတဲ့ချမ်းသာတဲ့သူပို့ပြီးတော့စိတ်ဆိုင်တယ်ဆိုတာသိထင်ရှားတယ်။အဲဒီခံစားမှုမပါတဲ့အိပ်ပျော်ခြင်းချမ်းသာကိုပဲတကယ်ချမ်းသာကြီးလို့ထင်ပြီးတော့အဲ့လိုကောင်းလိုက်တာလို့ဒီလိုတော့မှရှိကြည့်တယ်။အခုပြိတ္တတရားလည်းပဲနေ့ဆိုင်တဲ့အိပ်ပျော်ပြီးနိုးလာတဲ့အခါမှာအဲ့လိုကောင်းလိုက်လေခြင်းဆိုတာဘယ်နှခါတော့ရှိကြည့်ကြတော့ ဒါကလည်းကြည့်ကြည့်ဘူးတော့ကောင်းလိုက်တာကွာဆိုတဲ့စကားထောက်လို့ရှိရင်သူ့မှာအကောင်းရှိပြီဒါပေမဲ့လို့အဲ့ဒီအကောင်းကြသားမှာဆိုလို့ရှိရင်တော့ခက်တယ်ရှိပါတယ်ဆိုလို့ရှိရင်ရှင်းမှာရှင်းလို့မရငင်းလို့မရတဲ့ချမ်းသာတစ်မျိုးတဲ့ဒီလောကမှာအဲ့ဒါနိဗ္ဗာန်ကျမ်းမှာဆက်ပြီးတော့ပြောဒီနေ့တော့ဒါပဲပြောကြ